ရှင်ယောဟန်ခရစ်ခန်းကြီး19အငယ်1မှ9ထိုတို့မိန်တော်မူပြီးမှယေရှုသည် ကောင်းကင်သို့ကြည်မြော်၍အိုအဖာအကျွန်ုပ်အချိန်ရောက်ပါပြီကိုရိုဒီတားတော်လက်သို့အပေးတော်မူသမျှသောသူတို့အားထာဝရအသက်ကို ပေးစေခြင်းဟာလူမျိုးအပေါင်းတို့ကိုအစိုးရသော အခွင့်တကူကိုတားတော်အားပေးတော်မူသည်နှင့်ညီတားတော်သည် ကိုရိဘုံကို ထင်ရှားစေပါမည်အကြောင်း သားတော်၏ဘုံကိုထင်ရှားစေတော်မူပါ။ထာဝရအသက်ဟုမူကားမှန်သောဘုရားသခင်တဆူဒီဖြစ်တော်မူသော ကိုရောကို၎င်းစေလွတ်တော်မူသောယေရှုခရစ်ကို၎င်းတည်ကျွမ်းခြင်းသည်အကျွန်ုပ်သည်မြေကြီးပေါ်မှ ကိုရော၏ဘုံကို ထင်ရှားစေပါပြီ။အကျွန်ုပ်ဆောင်ရွက်เสียဖို့အကျွန်ုပ်၌အပ်ပေးတော်မူသောအမှုကိုအကျွန်ုပ်ဆောင်ရွက်၍ပြီးပါပြီ။အိုအဖာ ဤကဘာမတိမရှိမီအထံတော်၌အကျွန်ုပ်ခံစားသောဘုံတရေနှင့်ယခုတွင်လည်းအကျွန်ုပ်ကိုအထံတော်၌ချီးမြှောက်တော်မူပါအငယ်6မှ7ဤလောကထဲမှယူ၍အကျွန်ုပ်၌အပေးတော်မူသော သူတို့အားအကျွန်ုပ်သည် ကိုရောဤနာမကို ပြပါပြီထိုသူတို့ကို ကိုရောသည်ပိုင်တော်မူသည်ဖြင့်အကျွန်ုပ်အားပေးတော်မူ၏ ကိုတော်ဤနှုတ်ပတ်တရားကို သူတို့သည်စောင့်ကြပါ၏ကျွန်ုပ်အားပေးတော်မူသမျှတို့သည်ကိုတော်မှဖြစ်ကြောင်းကိုသူတို့သည်ယခုသိကြပါ၏အကြောင်းမူကားအကျွန်ုပ်အားပေးတော်မူသမျှသောအရာတို့ကို သူတို့အားအကျွန်ုပ်ပေး၍သူတို့သည်ခံယူသဖြင့်အကျွန်ုပ်သည်အထံတော်မှကြွလာသည်ကို အတက်တိကြသည်နှင့် ကိုတော်သည်အကျွန်ုပ်ကိုစေလွတ်တော်မူသည်ကိုယုံကြပါ၏ သူတို့အဖို့လို့ငါအကျွန်ုပ်ဆုတောင်းပါ၏လောကီသားတို့အဖို့လို့ငါဆုတောင်းသည်မဟုတ်ပါအကျွန်ုပ်အားပေးတော်မူသောသူတို့သည် ကိုရောဤလူဖြစ်သောကြောင့်ထိုသူတို့အဖို့လို့ငါဆုတောင်းပါ၏အကျွန်ုပ်နှင့်ဆက်ဆိုင်သော အရာရှိသည်များတို့သည် ကိုရောနှင့်ဆက်ဆိုင်ကြပါ၏ကိုရောနှင့်ဆက်ဆိုင်သောအရာရှိသည်များတို့သည်လည်းအကျွန်ုပ်နှင့်ဆက်ဆိုင်၍ထိုအရာတို့အားဖြင့်အကျွန်ုပ်သည်ဘုံထင်ရှားပါ၏ယခုမှစ၍အကျွန်ုပ်သည်ဤလောက၌ မရှိပါဤသူတို့မူကားဤလောက၌ရှိရရကြပါမည်အကျွန်ုပ်သည်ကိုရော့ထံသို့တွားရပါမည်တန်ရှင်းတော်မူသောအဖာကိုရောနှင့်အကျွန်ုပ်သည်တလုံးတဝကြီးဖြစ်တဲ့ကဲ့သို့အကျွန်ုပ်အားပေးတော်မူသောဤသူတို့သည် ဖြစ်ရပါမည်အကြောင်းသူတို့ကို ကိုရောဤနာမ၌တည်စေတော်မူပါအကျွန်ုပ်သည်ဤလောက၌ဤသူတို့နှင့်တကွရှိစဉ်ကာလသူတို့ကိုကိုရောဤနာမ၌ တည်စေပါပြီ။အကျွန်ုပ်အားပေးတော်မူသောသူတို့ကို အကျွန်ုပ်ဆုံးမပါပြီ။ထိုသူတို့တွင်ပျက်စီးခြင်း၏သားတယောက်မှတပါအဘယ်သူမျှပျက်စီးခြင်းသို့မရောက်ပါ။ထိုသူသည်ပျက်စီးခြင်းသို့ရောက်သည့်အကြောင်းကားကျမ်းစာ ပြည့်စုံမိအကြောင်းဒီအငယ်73မှ79ယခုတွင်အကျွန်ုပ်သည်ကိုရော့ထံသို့တွားရမည်ဖြစ်၍ဤသူတို့သည်အကျွန်ုပ်ကိုအမိပြုသည်ဖြင့် ဝမ်းမြောက်ခြင်းနှင့်ပြည့်စုံမည်အကြောင်းဤစကားကိုဤလောက၌အကျွန်ုပ်ပြောပါ၏ကိုရောဤနှုတ်ပတ်တရားကိုဤသူတို့အားအကျွန်ုပ်ပေးပါပြီအကျွန်ုပ်သည်ဤလောကနှင့်မဆက်ဆံတကဲ့သို့ဤသူတို့သည်မဆက်ဆံသောကြောင့်လောကီသားတို့သည်ဤသူတို့ကို မုန်းကြပါ၏ဤသူတို့ကိုဤလောကမှနှုတ်ယူတော်မူမည်အကြောင်းအကျွန်ုပ်တောင်းတမဟုတ်ပါ မကောင်းသော အမှုအရာနှင့်ကင်းလွတ်စေခြင်းငှာ စောင့်မတော်မူမည်အကြောင်းကိုသာတောင်းပါ၏။အကျွန်ုပ်သည်ဤလောကနှင့်မဆက်ဆံတကဲ့သို့ဤသူတို့သည်မဆက်ဆံကြပါ။ကိုရောဤတမန်တရားအဖျင် သူတို့ကိုတန့်ရှင်းစေတော်မူပါ။ကိုရောဤနှုတ်ကပတ်သည်တမန်တရားဖြစ်ပါ၏။ကိုရောသည်အကျွန်ုပ်ကိုဤလောကသို့စေလွတ်တော်မူသည့်ဤသူအကျွန်ုပ်သည်ဤသူတို့ကိုစေလွတ်ပါ၏။တမန်တရားအဖျင်သူတို့ကိုတန့်ရှင်းစေမိအကြောင်းအကျွန်ုပ်သည်သူတို့အဖို့လုံငါ ကိုကိုတန့်ရှင်းစေပါ၏အငယ်20မှ26ထိုသူတို့အဖို့ကိုသာ အကျွန်ုပ်ဆုတောင်းသည်မဟုတ်ပါ သူတို့ဟောပြောခြင်းအပြင်အကျွန်ုပ်ကိုယုံကြည်သောသူတို့အဖို့ကိုလည်းဆုတောင်းပါ၏ကိုရောသည် အကျွန်ုပ်ကိုဆေလွတ်တော်မူသည်ကို လောကီသားတို့သည်ယုံကြမည်အကြောင်းထိုသူ အပေါင်းတို့သည်တလုံးတော်ကြီးဖြစ်လျက်အဖာကိုရောသည်အကျွန်ုပ်၌ရှိတော်မူ အကျွန်ုပ်သည်လည်းကိုတော်၌ရှိတကဲ့သို့ထိုသူအပေါင်းတို့သည်ငါတို့၌တလုံးတဝသည်ဖြစ်စေခြင်းငှာဆုတောင်းပါ၏ငါတို့သည်တလုံးတဝသည်ဖြစ်တကဲ့သို့အကျွန်ုပ်သည်သူတို့၌ရှိ၍ကိုတော်သည်လည်းအကျွန်ုပ်၌ရှိတော်မူသောအားဖြင့်သူတို့သည်တလုံးတဝသည်ဖြစ်၍တလုံးတဝသည်၌စုံလင်စေခြင်းငှာ၎င်းကိုတော်သည်အကျွန်ုပ်ကိုဆေလွတ်တော်မူကြောင်းနှင့်အကျွန်ုပ်ကိုချစ်တော်မူတကဲ့သို့သူတို့ကိုလည်းချစ်တော်မူကြောင်းကို လောကီသားတို့သည်သိစေခြင်းငှာ၎င်းကိုတော်သည်အကျွန်ုပ်အားပေးတော်မူသောဘုံတွေကိုအကျွန်ုပ်သည်သူတို့အားပေးပါပြီ။အိုအဖကိုတော်သည်ဤကဘာမတိမရှိမီအကျွန်ုပ်ကိုချစ်၍အကျွန်ုပ်အားပေးတော်မူသောဘုံတော်ကိုအကျွန်ုပ်အားပေးတော်မူသော သူတို့သည်ရှုမြင်ရမည်အကြောင်းအကျွန်ုပ်ရှိရာအရ၌အကျွန်ုပ်နှင့်အတူရှိနေစေခြင်းငှာအကျွန်ုပ်အလိုရှိပါ၏ တရားတော်မူသောအဖလောကီသားတို့သည် ကိုတော်ကိုမသိတော်လဲအကျွန်ုပ်သိပါ၏ကိုတော်သည် အကျွန်ုပ်ကို စေလွတ်တော်မူကြောင်းကို ထိုသူတို့သည်သိကြပါ၏ကိုတော်သည်အကျွန်ုပ်ကိုချစ်တော်မူသောမေတ္တာသည် သူတို့၌ရှိစေခြင်းဟံ၎င်းအကျွန်ုပ်သည်သူတို့၌ရှိစေခြင်းဟံ၎င်းကိုရော၏နာမကို အကျွန်ုပ်သည်သူတို့အားပြညွန်ပါပြီဖြစ်၍အစဉ်ပြညွန်ပါမည်ဟု မိန်တော်မူ၏